ဒီအချက်ကိုဆက်လက်ပြီးတော့သာဓုနဲ့လက်တွေ့နှစ်ခုပေါင်းစပ်ပြီးတော့ဖြည့်ရှင်းပြပါဦးမယ်။အနည်းကထိုင်ခြားစေခဏမှာထိုင်ခြင်းနဲ့နံတရားနဲ့ထိုင်တဲ့ယုတ်တရားထိုင်မှုကိုဆရာဆိုင်ခြေလာကြပြီးတော့သွင်းမြဲစွာရှိမှရင်ကွဲပြီးတော့ သိလာတယ်ဆိုတာဖြေရှင်းကြခဲ့ပါပြီဒီလိုနာနဲ့ရုပ်ကွဲကြပြီးတော့တကယ်အရှိသဘောကိုတိတိကျကျသိသားတဲ့အတွက်ဒီနာနဲ့ရုပ်အပြင်အခြားပုဂ္ဂိုလ်တ attva မရှိဘူးအတက်ကောင်မရှိဘူးဆိုတော့အတိညာဟာရှင်းသွားတော့ အတ္တဒိဋ္ဌိကွာသွားပါတယ်။နာနယုံမြကွဲတိကအတ္တဒိဋ္ဌိကွာဆိုတဲ့အတ္တဒိဋ္ဌိကွာသွားတယ်ကျင်းသွားပါတယ်။တဏှာပြင်တက္ကဒိဋ္ဌိလည်းကွာသွားပါတယ်။ကွာသွားတယ်ဆိုတာကတော့အချိန်ပြည့်အပြတ်ကွာသွားတာတော့မဟုတ်ပါဘူး။အချိန်ပိုင်းလေးတရင်ကပဟာအနေနဲ့ကွာသွားတာပါ။အချိန်ပြည့်အပြတ်ကွာတာကတော့ကွာနိုင်တာကတော့ပတ္တပတ္တိမဲ့နေကြပါပဲကွာနိုင်ပါတယ်။ အတ္တတိတိကွာတယ်ဆိုတဲ့စကားစုမှာအတ္တအကြောင်းလေးထည့်ပြီးတော့ပြောမှဘုန်းကြီးမှာတာဝန်ရှိပါလိမ့်။ဒါကြောင့်အတ္တအကြောင်းလေးနည်းနည်းစကားဆက်ရင်းလို့လိုအပ်တယ်မလို့ပြောပြရစီရှင်းပြရစီဦး။အဲဒီအတ္တဆိုတာဟာတိပရမအတ္တနဲ့နှစ်ဇီဝအတ္တလို့နှမျိုးရှိပါတယ်။အဲဒီတည်းကဇီဝအတ္တကိုပဲပြောပြရစီဦး ဒီအတ္တဆွဲဟာအိန္ဒိယကနေပြီးတော့ပေါ်ပေါက်ခဲ့တယ်လို့ဒီလိုပဲယုံကြည်ပါတယ်ဘုဒ္ဓစာပေထဲမှာရှင်းပြထားတာသူတို့အတ္တကြောင့်ရှင်းပြထားတာတော့တတိတ္တဝါတိုင်းတတ္တဝါတိုင်းမှာအလိုအတိုင်းမြင်နိုင်ကြားနိုင်နားနိုင်စားနိုင်ထိနိုင်တဲ့သိနိုင်တဲ့အသက်ကောင်းကြီးရှိတယ်လို့ဒီလိုယူဆထားပါတယ် အဲ့ဒီအသက်ကောင်လေးဟာတတ္တဝါသူရဲ့တရားတတ္တဝါကြည့်ကြည့်တဲ့လျော့အတ္တကကြည့်ပြီးတော့တတ္တဝါငယ်လို့ရှိရင်လည်းအတ္တလေးကငယ်တယ်။ပြီးတော့တတ္တဝါပျက်စီးသွားပြီမယ်လို့ဒီအတ္တလေးကမပျက်စီးဘဲနဲ့အမြဲတမ်းတည်နေတယ်လို့ဒီလိုသူယူဆကြပါတယ်။အဲလိုယူဆခံရတဲ့အတ္တကိုဇီဝအတ္တလို့ခေါ်ပါတယ်။အဲဒီအသက်ကောင်လေးရှိတယ်လို့ယူဆလို့ရှိရင်အသက်ကောင်လေးနဲ့ဆက်တဲ့ ပုဂ္ဂိုလ်တ attva ဆိုတဲ့အစွဲဟာလည်းပဲအလိုလိုပါလာတော့တာပဲယောက်ျားမိန်းမဆိုတဲ့အစွဲဟာလည်းပဲအလိုလိုပါလာတော့တာပဲတကယ်လို့ထိုင်ချစေခဏမှာထိုင်ခြင်းနဲ့စိတ်အစဉ်စဉ်နဲ့ထိုင်ဥစဉ်စဉ်ကိုတရားဆိုင်ရှင်းလိုက်ပြီးတော့မမှတ်ရင်နာနဲ့ရုပ်ကယ်လို့အရှိတဘောကိုမသိနိုင်ပါဘူးမသိရင်အဲ့ဒီအသက်ကောင်လေးကပဲလုံနေတယ်အသက်ကောင်နဲ့စက်တဲ့ တတ္တဝါကပဲလုပ်နေတယ်ဆိုတဲ့အစွဲဟာဝင်သွားပါတယ်အဲ့ဒါအတ္တတ္တိအစွဲခေါ်ပါတယ်မလားထိုင်ခြင်းနဲ့စိတ်ဆင်းတဲ့ထိုင်ရုပ်ဆင်းစဉ်ဟာထိုင်စေခဏမှာတကယ်ရှိအဟုတ်ရှိနေတဲ့နန္တရားအစုနဲ့ယုတ်တရားအစုပါပဲအဲ့ဒါကိုပါဠိလိုသက္ကာယလို့ခေါ်တယ်စမျက်မှောက်တွေအနေအားဖြင့်ထင်ရှားရှိသောကာယနာစုယုတ်စုတဲ့ အဲ့ဒီထိုင်ရှားစေကနာမှာအဲ့ဒီနှမျိုးပဲရှိပါတယ်အဲ့ဒီနှမျိုးကိုသူတို့ဖြစ်သေးမှာထိုင်နေထိုင်နေလို့တရားဆိုင်ချိန်တတ်ကြပြီးတော့မမှတ်ရင်အဲ့ဒီပေါ်မှာငါကောင်လေးကထိုင်တယ်အသက်ကောင်လေးကထိုင်တယ်ဆိုတော့အစွဲလေးရောက်သွားပြီအဲ့ဒါတက္ကဒိဋ္ဌိပဲအခုထိုင်နေထိုင်နေလို့မှတော့ထိုင်နေတဲ့စိတ်အစဉ်စဉ်လည်းပဲတကယ်အစီသဘောတည်သွားပြီ ထိုင်တဲ့စိတ်အဆင့်အဲထိုင်ရုပ်အဆင့်ပြင်လည်းပဲတကယ်အရှိတော်ပါတိပါပြီတိပါလို့ရှိရင်အဲဒီဘက်ကဒိဋ္ဌိလည်းကင်းပါရဲ့လို့ဆိုပါတယ်အတ္တဒိဋ္ဌိနဲ့ဘက်ကဒိဋ္ဌိအတူတူပါပဲအဲဒီလိုနာနဲ့ယုတ်ဓမ္မကိုနာနဲ့ယုတ်တရားကိုစကားလေးတစ်လုံးနဲ့မြတ်စွာဘုရားသုံးထားလိုက်တယ်ဓမ္မလို့သုံးထားလိုက်တယ်ဓမ္မဆိုတာဓမ္မနိစ္စတနိစ္စဝသဘာဝလို့ဆိုထားတယ် သဘာဝပါပဲသဘာဝဆိုတာနာငါလည်းပဲတိတတ်တဲ့သဘောယုတ်ကလည်းပဲမတိတတ်တဲ့သဘောအဲ့ဒီမတိတတ်တဲ့သဘောတက်တက်ပဲဒါပဲအဲ့ဒီသဘောလေးတွေပဲရှိတယ်အဲ့ဒီသဘောလေးတွေပဲရှိတယ်ဆိုတော့နေသတ္တတတ္တဝမဟုတ်နေဇီဝအတက်ကောင်မဟုတ်သူဘာမှမဟုတ်ဘူးလားဆိုတော့ဟုတ်တယ်သဘာဝတော့ဟုတ်နေတယ်အဲ့ဒီအဟုတ်သဘောလေးတွေတိတိတိတိသွားတာပါသူတို့ဖြစ်စေလိုက်ပြီးတော့ရှုလို့ အသက်ကောင်မဟုတ်ဘူးတတ္တဝါကောင်မဟုတ်ဘူးဆိုတာတော့ရှင်းသွားပါပြီ။ဒါပေမဲ့လို့သူတို့မှာအကြောင်းလေးတွေရှိနေတယ်။အဲဒီအကြောင်းလေးတွေမတည်သေးဘူးဆိုရင်ယုံဝတ္တန်တရားအမျိုးမျိုးတွေနဲ့အကြောင်းပဲဖြစ်နေသလားဆိုတဲ့အစွဲတယောက်ယောက်ကဖန်ဆင်းထားတာဆိုတဲ့အစွဲတစ်ခုခုဝင်ပေါ်ရရှိပါတယ်။ဒီတော့အသိဉာဏ်တစ်ခုဆင့်တိုးဖို့လိုနေပါသေးတယ်။ခရီးနေပြီးတော့ အဲမမကနေပြီးတော့ထိုင်ချတော့မယ်အပြုပထမဆုံးထိုင်ရင်တဲ့စိတ်အစဉ်စဉ်လေးဟာအကြောင်းတရားပဲထိုင်ရင်တဲ့စိတ်အစဉ်စဉ်ကြောင့်ထိုင်ရုပ်အစဉ်စဉ်လေးအကျိုးတရားပဲအကြောင်းတရားကြောင့်လည်းငင်းအကျိုးဖြစ်ပုံလေးကြီးရှင်းသွားတော့တယောက်ယောက်ကဒီလိုထိုင်လို့စိတ်ခိုင်းတာမဟုတ်ဘူးဆိုတာရှင်းသွားတယ်စိတ်ခိုင်းတဲ့ပုဂ္ဂိုလ်မရှိဘူးဆိုတာလည်းရှင်းသွားတယ် ဆိုင်ချမှုဟာလည်းပဲအကြောင်းရှိတယ်ဆိုတာလည်းနားလည်ပါတယ်။တန်တရားကြီးခင်းသွားတယ်။ဒီမှာလောကီဥပမာတစ်ခုနဲ့ရှင်ပြီးတော့ပြရမယ်ဆိုရင်ဘုရားတို့စက်ယုံတွေမှာမော်တာဆိုတာရှိပါတယ်။အဲဒီမော်တာဟာတန်ဒီကြီးတွေနဲ့ပေါက်ဆက်ပြီးတော့လှုပ်ထားတဲ့တန်တုံးတန်ခဲကြီးပါပဲ။ဒါပေမဲ့လို့သူ့ကြည့်တတ်တဲ့ဆိုရင်ဒီမော်တာဟာ မလဲပါဘူးလျှက်စစ်တာထည့်ပြီးလိုက်တဲ့ခါကျတော့တခါတည်းခြာလဘလဲပြီးတော့ဒီမော်တာနဲ့စက်သမျှစိတ်ဝင်တစ်ခုလုံးမှာရှိတဲ့ဟာတွေဟာလှုပ်လှုပ်ရှားရှားအကုန်လုံးဖြစ်ကုန်တာပဲဒါတော့ဒီမော်တာဟာလျှက်စစ်တာအာမဝင်ခင်ကတော့ဒီတိုင်းပဲရှိသေးတယ်လှုပ်ရှားမှုမရှိဘူးသူနဲ့ပတ်သက်တဲ့ဟာတွေကလည်းပဲမရွေ့ရှားမလှုပ်ရှားသေးဘူးရက်စစ်တာဝင်သွားတဲ့အခါကျမှလှုပ်လှုပ်ရှားရှားကြီးဖြစ်လာတာ ဒီလိုလှုပ်ရှားတာဟာတရားစိတ်ဓာတ်အားကြောင့်ပဲဆိုတာထင်ရှားတယ်ထို့အတူပဲထိုင်ခြင်းရဲ့စိတ်အစဉ်တွေဟာတရားစိတ်ဓာတ်အားနဲ့တူပြီးတော့ထိုင်ရုပ်အစဉ်စဉ်ဒီလိုလုံးဟာလှုပ်လှုပ်ရှားရှားဖြစ်သွားတာဟာအကျိုးရုပ်တရားတွေဆိုတာသိထင်ရှားတယ်အဲဒီထိုင်ရုပ်ရဲ့ထိုင်ရုပ်အဆက်ဆက်အကျိုးတရားရဲ့အကြောင်းဖြစ်တဲ့နာအဆက်ဆက်တရားမှာလည်းပဲသူဆိုင်ရာအကြောင်းလေးတွေရှိနေပါသေးတယ် အဲဒီအကြောင်းလေးတွေကအချိန်ကျလို့ထိုင်ရမယ်ဆိုတဲ့အတိစိတ်သို့မဟုတ်ညောင်းလို့ပေါ့မမရနေရတာညောင်းလို့လမ်းလျှောက်နေရတာညောင်းလို့မခံတာမှုလေးတွေစသည်ပေါ့လေအဲ့ဒါလေးတွေကလည်းပဲထိုင်နေတဲ့စိတ်အကြောင်းလေးတွေပါပဲဒါကတိတယုံများအကြောင်းကျိုးဆက်ဆက်ပြီးတော့ကြတာပါပရိစ္ဆသမုပ္ပါနီးတို့အဘိဓမ္မာပဋ္ဌာန်းနီးတို့နဲ့ဆက်ဆက်ကြမယ်ဆိုရင် အများကြီးကျေပြန့်ဝင်ရရှိပါတယ်ခုတော့အဲ့ဒါကြီးဆက်စားပြီးတော့မပြပဲနဲ့တိတာရင်မျှပဲဘုန်းကြီးရှင်းပြပါတယ်ပြီးတော့ဒီထဲမှာထိုင်ချတော့မယ်ပြုထိုင်နေတဲ့စိတ်ကလေးပေါ်လာတော့သူ့ကိုမှတ်တည်တဲ့စိတ်ကလေးကလည်းဖြစ်ရသေးတယ်ထိုင်နေတဲ့စိတ်ကလေးကအကြောင်းအာယုံတရားဖြစ်ပြီးတော့ အဲဒါကိုမှတ်တည်တဲ့စိတ်ကလေးကအကျိုးအာရမဏိကတရားဖြစ်ရပြန်တယ်။ပြီးတော့ထိုင်နေထိုင်နေလို့မှတ်တဲ့အခါကျတော့ထိုင်ရအဆင့်ဆင့်ဖြစ်သွားတာလေးတွေကိုရှိပြီးတဲ့စိတ်ကလေးတွေဖြစ်ရတာ။ထိုင်ရအဆင့်ဆင့်မရှိဘူးဆိုရင်ထိုင်ထိုင်ပြီးတဲ့စိတ်အဆင့်ဆင့်လည်းမဖြစ်ပါဘူး။အဲတော့ထိုင်ရအဆင့်ဆင့်အကြောင်းအာယုန်တရားရှိလို့အကျိုးဖြစ်တဲ့ထိုင်ပြီးတဲ့စိတ်အဆင့်ဆင့်အာရမဏိကအကျိုးအကြောင်းတရားတွေအဲ အဲအကျိုးတရားတွေဖြစ်ရတယ်ဆိုတာလည်းသိရှင်းပါတယ်။ထိုင်မှုနဲ့စပြီးတော့ကြောင်းကျိုးတွေဆက်ပြီးတော့ဖြစ်နေပုံပဲအဲ့ဒါပဲကြည့်ပါ။ဘယ်လောက်များသလဲဆိုတာကြည့်ပေါ့။အဲသူတို့ဖြစ်ဆက်လိုက်ပြီးတော့ရှုလို့နာနဲ့ရုပ်အကြောင်းနဲ့အကျိုးဆက်ဆက်ဖြစ်နေပုံလေးရှုလို့သိသွားတဲ့ဉာဏ်ကိုယထာဘုဒ္ဓ ानु ပသနာဉာဏ်လို့ခေါ်တယ်။ ဒီနည်းအားဖြင့်သဗ္ဗကြေယပရိက္ခဟညာလို့လည်းခေါ်ပါတယ်အကြောင်းနဲ့အကျိုးဆက်ဆက်ပြီးတော့သိတဲ့ညာနဲ့တကယ်လို့ဒီညာကြီးကိုယ်နဲ့ဆိုင်ပြီးတော့ပေါ်ရလေးကြီးပေါ်သေးလိုက်ပြီးတော့မရှိရဲ့ပဲနည်းနဲ့မှမဖြစ်နိုင်ပါဘူးမဖြစ်လို့ရှိရဲ့တကယ်ရှိအဟုတ်ရှိနေတဲ့ကြောင်းကျိုးတဲ့တရားတွေပေါ်မှာပြင်းပြထန်ထန်ကြီးတွေးဝေးရှုပ်ထွေးပြီးတော့ တင့်တော်တဲ့အကြောင်းကိုမသိရတော့တကူရှင်တူဦးကဖန်ဆင်းသလားဆိုတဲ့အစွဲကြီးပေါ်လာနိုင်ပါတယ်။အဲဒီအစွဲကိုတော့သမ္မဟဘိနိဝေစာလို့ခေါ်ပါတယ်။ဆိုလိုတာကတော့ကျောင်းတဲ့ကျူဆက်ဆက်ကိုမသိတော့ဘွာပေါင်းရစွာပေါ့လေစိတ်ရှုပ်ထွေးပြီးတော့အကြောင်းပဲဖြစ်တယ်ဆိုတဲ့အစွဲနဲ့ တယောက်ကဖန်ဆင်းတယ်ဆိုတဲ့အစွဲပေါ်ကြီးစူးဝင်နေတာချွတ်မရအောင်လို့စူးဝင်နေတဲ့အစွဲကြီးလို့ဒီလိုဆိုလိုပါတယ်အခုတော့ကြောင်းကျုပ်တိလိုက်တာနဲ့ပဲကြောင်းမဲ့ဖြစ်တယ်ဆိုတဲ့အစွဲအိုက်ဒီကဒိဋ္ဌိလည်းကျုပ်သွားပြီသူအကြောင်းနဲ့သူအကျိုးလေးတွေဆက်ဆက်ပြီးတော့ဖြစ်နေကုန်ရှင်းတော့တင့်တော်တဲ့အကြောင်းမသိရင် အကြောင်းမဟုတ်တရားကိုအကြောင်းလုပ်ယူတဲ့ဝိသမဟိတုကဒိဋ္ဌိကြီးလည်းပဲဒီမှာပြုတ်သွားပြီတကယ်လို့သူအကြောင်းနဲ့သူအကျိုးမသိရင်ဖန်ဆင်းရှင်ထည့်ယူလိုက်တယ်အဲ့ဒီဖန်ဆင်းရှင်ကိုဖန်ဆင်းရှင်ယုံကြည်တဲ့ပုဂ္ဂိုလ်များပရမအတ္တကြီးလို့ဒီလိုယူဆတယ်အမှန်အရှင်းမြင်တဲ့အတ္တကြီးပေါ့လေအဲ့ဒီအတ္တကြီးဟာကဘာကြီးကိုလည်းပဲဖန်ဆင်းတယ်ကဘာလုံးကိုလည်းပဲအစိုးရတယ် တစ်ခုတည်းသာရှိတယ်သူ့အလိုတိုင်းလောကကြီးကလက်ရတယ်ဆိုတာပေါ့လေအဲ့ဒါလိုယုံကြည်လက်ခံထားတဲ့အတ္တကြီးကိုပရမအတ္တလို့ခေါ်တယ်အခုတင့်တော်တဲ့အကြောင်းကြောင့်အကျိုးသိလိုက်တာနဲ့ပဲအဲ့ဒီဉာဏ်လေးကခုနပရမအတ္တအစွဲကြီးအချိန်ပိုင်းဖြုတ်ပလိုက်တယ်ဒီမှာ ချိန်ပြည့်လုံးဝပြတ်ဖို့ဆိုတာကတော့ပတ္တပတ္တိမဲ့နဲ့သာပြတ်နိုင်ပါတယ်ဒီတတိယထာလက်တွေ့တရားတွေအထုတ်လို့ကိုယ်တွေ့ဉာဏ်မြင်ကြောင်းကျိုးဆက်ဆက်ပုံကိုသိမြင်တဲ့ဒီဉာဏ်ကြီးလက်ခံရလိုက်တာနဲ့ပဲဩဘုရားဟာကြောင်းကျိုးနှစ်ပါးသာရှိတယ်ဆိုတာကြောင်းကျိုးအဆက်ပဲဆိုတာ ဟိုတုန်းကအကြားလောက်ပဲအထင်လောက်ပဲအခုတော့ကကိုရိအမြင်တဲမှန်ပါလားဆိုတာပေါ့လေကိုယ်ပိုင်ညာနဲ့အတိအကျတစ်ခါတည်းဆုံးဖြတ်ချက်ကြသွားတာယုံနာကွဲခြင်းကအတိအကျဆုံးဖြတ်ချက်ကြတဲ့တတ္တတရားပေါ်မှာကြောင်းကျူးတကယ်ရှင်းရှင်းလင်းလင်းသိလို့တစ်ဆင့်ပေါ်လေဘုကဗလာတတ္တတရားတွေမှာတက်လာတယ်နော်ဒီတော့ပောက်ချက်ထားရလို့ရှိရင် ဒီသတိပဋ္ဌာန်တရားအထုံမှဒီအတိမှန်မျိုးရနိုင်တယ်ဒီအတိမှန်မျိုးရမှဒီလိုခံယူချက်အတိပြည့်ဆုံးဖြတ်ချက်တတ္တတရားကြီးဖြစ်နိုင်တယ်ဆိုတာဘုရားတို့လက်ရှိအထုံနေကြတဲ့ယောဂီပုဂ္ဂိုလ်များကိုယ်လေးဖြစ်ပါလိမ့်မယ်ဘုန်းကြီးကရှင်းပြနေဖို့တော့မလိုပါဘူးယခုထိုင်စေခဏမှာရှိလို့ကြောင်းကျုပ်ဆက်ပုံတွေ ပစ္စကကိုရွေ့ဉာဏ်မြင်အနေနဲ့ရှင်းရင်ခိုးတော့ကလည်းပဲထိုင်မှုနဲ့ပတ်သက်ပြီးတော့ကြောင်းကျိုးဆက်တရားတွေဖြစ်ခဲ့စီနောက်လည်းပဲထရပါမမရက်ကနေပြီးတော့ထိုင်ချတော့တဲ့ထိုင်ချမဲ့အခါမျိုးမှာဒီလိုအကြောင်းကျိုးတွေရှိနေဥမယ်ဆိုတာပေါ့လေ ခန္ဓာ၃ပါးနဲ့ပတ်သက်ပြီးတော့လည်းပဲတန်တရားကြီးရှင်းသွားတတ်တယ်။မိမိတဏ္ဍာမှာဒီလိုရှင်းတယ်လို့သူများရဲ့တဏ္ဍာမှာလည်းပဲဒီလိုပဲအကြောင်းနဲ့အကျိုးပဲဆိုတာလည်းပဲအဲ့ဒီလိုချက်ထွင်ပြီးတော့လည်းပဲဉာဏ်ကြီးပွားတတ်ပါလေ။ပြီးတော့ဘုန်းကြီးတို့ယောဂီများဒီလိုကြောင်းကျိုးဆက်တွေရှင်းရှင်းရှင်းရှင်းသွားအောင်လို့ ကိုယ်တည်းစိုက်ပြီးတော့လက်ငင်းပေါ်တဲ့နဲ့လုံရင်းပေါ်ရဲ့အာရုံနဲ့ကဲ့အောင်စွစွညီညီရှိမှပြီးတော့ကိုယ်တိုင်အသိဉာဏ်ကြီးဖြစ်ပွားဖို့ပဲလိုပါတယ်ကိုယ်တိုင်သိဉာဏ်ကြီးဖြစ်လာလို့ရှိရင်ဘယ်သူကမှမယုံပါနဲ့လို့ပြောနေဖို့မလိုဘူးကိုယ့်ဟာကိုယ်ကိုလက်ခံလာတာပဲအတင်းယုံခိုင်းတာမျိုးလည်းမဟုတ်ဘူးကိုယ့်ကိုယ်ကိုယုံကြည်လာတာပဲအဲ့ဒါလိုယုံကြည်မှုတတ္တတရား ရှိလာတာဟာသတ္တသမ္ပန္နောလို့ခေါ်ပါတယ်။ခြားခြားကိုမူရာတွေနဲ့ပတ်သက်ပြီးတော့ကြောင်းကျစက်ပုံတွေလည်းပဲဟောကြတယ်အများကြီးရှိပါသေးတယ်။ပြီးတော့နာကြောင်းရောက်ရုပ်အကျိုးဖြစ်ပုံရုပ်ကြောင်းရောက်နာအကျိုးဖြစ်ပုံနာကြောင်းရောက်နာအကျိုးဖြစ်ပုံနဲ့ရုပ်ကြောင်းရောက်ရုပ်အကျိုးဖြစ်ပုံပေါ့။ဆက်စပ်ပြီးတော့ဟောကြတယ်အများကြီးရှိပါသေးတယ်။ဒီနေ့ဒါတော့ပဲတော်ကြပါစို့။ ကြောင့်ကျိုးဆက်ပုံတွေထိုက်တန်သမျှထိုင်မှုနဲ့စပြီးတော့ဖြည့်ရှင်းကြတဲ့ဓမ္မဒေသနာလိုယေဒီဇောနာကမာတာတော်ဓမ္မတော်နာကုသကံစေရနာအစွမ်းအားလို့ပေါ်တော့အလုံးတော်ပိဋကပေါင်းတော်ဟာကိုယ်တည်းဆက်ပြီးတော့လင်းင်းပေါ်တဲ့အာရုံနဲ့ခက်အောင်မှတ်နိုင်ကြလို့ကျုံကျုစစ်တရားတွေကိုအစဉ်စဉ်အစဉ်စဉ်တည်မြဲပြီးတော့နောက်ဆုံးလူနာနာပါချုပ်ကြီးနဲ့နေပါကိုမျက်မှောက်ပြုတဲ့အထိကျိုးစားအထုနိုင်ကြပါစေလို့ဆုတောင်းရင်းနဲ့ဒီတရားဒီနေ့အဆုံးသတ်လိုက်ပါတယ်